ခန်းကြီး15အငယ်1မှ18တပံမောရှေနှင့်အာယုန်အားသာရဖျားကတင်တို့သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာယိနာဆွဲသောယောက်ျားသည်မစင်ကြယ်အစင်ယူသည်ဖြစ်စေတကားတလေရက်သည်ဖြစ်စေ ထိုသူသည်မစင်ကြယ်အိတ်သမျှထိုင်သမျှသောအိယာထိုင်ရာတို့သည်လည်းမစင်ကြယ်သူ၏အိယာကိုထိသောသူ သူထိုင်ရာအပေါ်မှာထိုင်သောသူ သူ၏ကိုယ်ကိုထိသောသူ သူ၏တတွေးကိုထိမိသောသူသည်မိမိအဝတ်ကိုလျှော်၍ကိုယ်ကိုရီချိုးရမည်ညံဦးတိုင်အောင်မစင်ကြယ်ဖြစ်၏ဤနာဆွဲသောသူ စီးသောကုန်းနှီးလည်းမစင်ကြယ်သူအောက်၌ရှိသောအရာကိုထိသောသူသည်ညံဦးတိုင်အောင်မစင်ကြယ်ထိုအရာစုံတစ်ခုကိုဆောင်သောသူသည်မိမိအဝတ်ကိုလျှော်၍ ကိုကိုရေချိုးရမည်ညံဦးတိုင်အောင် မစင်ကြယ်ဖြစ်၏ရိနာဆွဲသောသူသည်လက်မဆေးဘဲသူတစ်ပါးကိုလက်နှင့်ထိလျင်ထိုသူသည်မိမိအဝတ်ကိုလျှော်၍ကိုကိုရေချိုးရမည်ညံဦးတိုင်အောင်မစင်ကြယ်ဖြစ်၏ရိနာဆွဲသောသူထိသောမြေတစားကို ခွဲရမည်တစ်သားတစားကို ရေနှင့်ဆေးရမည်ရိနာဆွဲသောသူသည်အနာပြောက်သောအခါပျောက်သောနေ့ကစ၍ ခုနှစ်ရက်လွန်မှမိမိအဝတ်ကိုလျှော်၍စီးသောရေနှင့်ကိုကိုချိုးသဖြင့်စင်ကြယ်ရ၏အထမနေ့၌လည်းခိုနှကောင်ဖြစ်စေဂျိုးကလေးနှကောင်ဖြစ်စေတခုခုကိုသာရဖျားရှိတော်၌ပရိသတ်စည်းဝေးရာတက္ကနာသို့ဆောင်ခဲ့၍ယေပရောဟိတ်အားပေးရမည်ယေပရောဟိတ်သည်အပြစ်ဖြေရာရစ်ဖို့တကောင်မိရှုရာရစ်ဖို့တကောင်ကိုပူဇော်၍ရည်နာဆွဲသောသူအဖို့ ထာဝရဘုရားရှေ့တော်၌အပြစ်ဖြေခြင်းကိုပြုရမည်ယောက်ျားသည်တုတ်ရည်ထွက်လျင်တကိုယ်လုံးရည်ချိုးရမည်ညဦးတိုင်အောင် မစင်ကြယ်ဖြစ်၏တုတ်ရည်ထီသောအဝတ်တရေရှိသမျှတို့ကိုရေနှင့်လျှော်ရမည်ညဦးတိုင်အောင် မစင်ကြယ်ဖြစ်၏ယောက်ျားသည်မိန်းမနှင့်တန်ဝန်တပြုလျင်နှစ်ယောက်စလုံးတို့သည်ရည်ချိုးရမည်ညဦးတိုင်အောင်မစင်ကြယ်ဖြစ်၏အငယ်၁၉မှ 24မိန်းမသည်ဥတုရောက်လျှင်ခုနစ်ရက်ပတ်လုံးဥတုမစင်ကြယ်ရာ၌နေရမည်သူကိုထိသောသူသည်ညာဥတိုင်အောင်မစင်ကြယ်ဖြစ်၏ဥတုမစင်ကြယ်လျက်အိတ်သမျှထိုင်သမျှတို့သည်မစင်ကြယ်ဖြစ်၏သူ၏အိယာသူ၏ထိုင်ရာကိုထိသောသူသည်မိမိအဝတ်ကိုလျှော်၍ကိုကိုရေချိုးရမည်ညာဥတိုင်အောင်မစင်ကြယ်ဖြစ်၏သူ၏နေရာထိုင်ရာဆွလျင် ထိုနေရာထိုင်ရာကိုထိသောသူသည်ညံဥတိုင်အောင်မစင်ကြယ်ဖြစ်၏ဥဒုရောက်သောမိမနှင့်တံဝါတပြုသောသူသည်ခொနည်းပတ်လုံးမစင်ကြယ်အိယာရှိသမျှလည်းမစင်ကြယ်ဖြစ်၏အငယ်25မှ30ဥဒုမစင်ကြယ်ရာကာလလွန်မှသွေးယိုနာမပြောက်လျင် အနာမပြောက်မိတိုင်အောင်ဥဒုမစင်ကြယ်လျက်နေရတကဲ့သို့မစင်ကြယ်ဖြစ်၏ အနာမပြောက်မီတိုင်အောင်သူ၏အိယာသည်ဥဒုမစင်ကြယ်သောအိယာကဲ့သို့၎င်း၊ထိုင်ရာသည်လည်းထိုကဲ့သို့၎င်း မစင်ကြယ်ဖြစ်ကြ၏။ထိုအရာတို့ကိုထိသော သူသည်လည်းမစင်ကြယ်သောကြောင့်၊မိမိအဝတ်ကိုလျှော်၍ကိုယ်ကိုရေချိုးရမည်။ညဦးတိုင်အောင်မစင်ကြယ်ဖြစ်၏။ထိုမိန်းမသည်သွေးယိုနာပြောက်၍ခုနစ်ရက်လွန်လျှင်စင်ကြယ်လိမ့်မည်။အဋ္ဌမနေ့၌ခိုနှစ်ကောင်ဖြစ်စေ ဂျိုးကလေးနှစ်ကောင်ဖြစ်စေတခုခုကိုပရိသတ်စည်းဝေးရာတဲတော်တကားနာယေဘုဟိတ်ထံသို့ဆောင်ခဲ့ရမည်ယေဘုဟိတ်သည်အပြစ်ဖြေရာရစ်ဖို့တကောင်မိရှုရာရစ်ဖို့တကောင်ကိုပူဇော်၍ဥဒုမစင်ကြဲသောမိမအဖို့ဒါဝရဖျားရှေ့တော်၌အပြစ်ဖြေခြင်းကိုပြုရမည်အငယ်31မှ33 ထိုသို့ဣသရေလအမျိုးသားတို့သည်မိမိတို့တွင် ရှိသောငါ့တဲတော်ကိုညစ်ညူးစေ၍၊မိမိတို့မစင်ကြယ်ရာ၌မသေစေခြင်းငှါသူတို့ကိုမစင်ကြယ်ခြင်းနှင့်ကင်းစင်စေရမည်။ဤရွေ့ကား၊ရိနာစွဲသောသူ၊သုတ်ရည်ထွက်၍ညစ်ညူးသောသူ၊ဥတုရောက်သောမိန်းမ၊သံဝါသပြုသောယောက်ျားမိန်းမ၊မစင်ကြယ်သောမိန်းမနှင့်သံဝါသပြုသောယောက်ျားစောင့်ရသောတရားဖြစ်သတည်းဟုမိန့်တော်မူ၏။